သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပိုရလဇန်10ရက်2022ခုနှစ်ဖေဖော်ဝါရီလ10ရက်ဇန်နဝါရီနေ့၌အွန်လိုင်းမှာ ဟောကြားအပ်သောအဇတတမင်းအားဟောကြားသည့် ဝိပဿနာတရားဇာတသမင်းကြီးနောက်တရလာပြီးတဲ့အခါမှာရသဗျာကိုစိကတ်လာတယ်အဲဒီချိန်မှာဆိုရင်ရသဗျာ တက်တော်82နှစ်တက်တော်82နှစ်မှာအဇရတကနန်းတက်တာမြတ်စွာဘုရားတက်တော်82နှစ်ရှိပြီအဲ့တော့ဒီဝိပဿနာတရားဟောတဲ့အခါမှာမြတ်စွာဘုရားရဲ့တက်တော်အား82နှစ်ကနေ80ကြာတဲ့မှာဖြစ်မယ် ဇာတသမင်းကနန်းတက်ပြီးပြီးချင်းရသဗျာကို ကြီးညိုတာမဟုတ်ဘူးတေဝရကိုကိုးကွယ်ပြီးတော့တေဝရခိုင်းတာတွေကိုလှုပ်နေတယ်ရသဗျာကို မျိုးမျိုးဒုက္ခပေးတယ်တေဝရခိုင်းသမျှလိုက်လို့ပြီးမြတ်စွာဘုရားကိုဒုက္ခပေးခဲ့တယ်ပေါ့နောက် တေဝရကနောင်တရပြီးတော့ရသော်ပြနောက်ဆုံးလာကြော့ကြော့တဲ့အချိန်မှာရသော်ပြနဲ့တွေ့ခွင့်မရတော့ပဲနဲ့စေရွန်ကြောင်းထဲမှာပဲမြေမြူသွားတယ်ဆိုတဲ့အဲ့တော့ခမန်းကြည့်မယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာရသော်ပြ 80မပြည့်ခင်သို့မဟုတ်85 86တက်တော့88ဆိုတဲ့အရွယ်ပိုင်းနေမှာ ဖြစ်လောက်เสียရှိတယ်ပေါ့တေဝရပြေမျိုးသွားတဲ့အခါမှာအစန္ဒတကလည်းအကြီးအကျယ်တုံ့နှုတ်သွားတယ်သူသူလည်းတေဝရနဲ့ပေါင်းသင်ပြီးတော့ မြတ်စွာဘုရားကိုပြစ်မှားခဲ့တဲ့ပုဂ္ဂိုလ်ဆိုတေဝရမြို့မြို့သွားတယ်ဆိုငါလှဲ့ဘယ်တော့ရောက်မလဲလို့သူခမည်းတော်ဖြစ်တဲ့ဘေဘိသာရမင်းကြီးကိုနန်းချပြီးတော့ထောင်သွင်းအကျဉ်းချပြီးတဲ့နောက်မှာအစာအိစာဖြတ်ပြီးခြေတော်ကိုဓာတ်နဲ့ခွဲစားနဲ့တော့ အဲ့ဒီပြစ်မှုကိုကျွလွန်ခိုင်းပြီးတဲ့နောက်ခပြီးတော့ဤပေဝိတာရမင်းကြီးနဲ့ဆံသွားတဲ့နောက်မှာအစတတညအဲ့လိုမပြောတဲ့ယောဂဖြစ်လာတယ်အဲ့လိုက်လို့မိကနေပြောလိုက်တဲ့အချိန်မှာရန်သူတွေကသူ့ကိုဝိုင်းပြီးတော့လှမ်းနဲ့ထိုးတယ်လို့ရန်သူတွေဝိုင်းလာတယ်ဆိုတော့အိမ်မဲဆိုးတွေမက်ပြီးတော့ ထထပြီးတော့ရောင်ပြီးတော့အောနေတယ်အဲ့တော့သူအိပ်ရမှာစိတ်ဝင်စားအဲ့ဒီတော့ကတုံလှုပ်ပြီးတေရပြင်းပြိုးတယ်လဲကြာရောသူဟာဒီပြစ်မှုကသူ့စီဘယ်တော့ရောက်လာမလဲဆိုပြီးအကြီးကျယ်စိတ်နှလုံးတုံလှုပ်လာတယ် နောက်ဆုံးမှာမြတ်စွာဘုရားကိုသွားရောက်ဖူးတွေ့ခြင်းတော်လည်းပဲသူလှုပ်ထားတဲ့ပြစ်မှုတွေကြောင့်မလို့မသွားရဲဘူးပေါ့နောက်တစားမုန်းလည်းပြည်နေ့တခုသောညမှာ လာပြည်နေ့ညမှာသူကအိတ်မပြောလို့တစားမုန်းလာပြည်ဆိုတာကျက်တရားတွေအစုံထွက်ပြီးတော့လာပြည်နေ့ညက အဗဓမ္မကြည်လင်တန်ရှင်းပြီးနှက်ခတ်ဆုံတဲ့ညဆိုတော့ပွဲသွေနေတဲ့ကျင်းပါနေတာဖြစ်တယ်ပေါ့တမျိုးလုံးတစောင်းတိုင်းပွဲထိန်ထိန်ထွန်းပြီးတော့ပြီးထွန်းပြီးတော့တမျိုးလုံးပျော်ရွှင်နေတဲ့အချိန်မှာသူလည်းပဲနန်းတော်ကသာသာဆောင်မှာအမတ်တွေနဲ့ခြံရံပြီးတော့ တော်မုံလာပြီနေ့ရက်တာယာလှပမှုကိုချီးရှုရင်းကနေပြီဒီလိုနေမျိုးမှာသူတော်စင်သူတော်မြတ်ကိုသွားရောက်ပြီးတော့ကိုယ်ဝိစိကရရင်ကောင်းပါပဲတရားနာရရင်ကောင်းပါပဲလို့တကယ်တော့သူဖះကိုသွားတွေ့ချင်တာဖះစီသွားချင်တာအဲ့လိုဘုရင်ကြီးက သူတော်စင်သူတော်မြတ်နဲ့တွေ့ကျင်တယ်တရားနာကျင်တယ်ဆိုတဲ့စကားကိုပြောလိုက်တဲ့အခါဥရဏကသဗ္ဗကိုးွယ်တဲ့အမတ်တွေမဂ္ဂရိကောသလကိုးွယ်တဲ့အမတ်တွေဒိဋ္ဌိဆရာကြီး6ယောက် ကိုးွယ်တဲ့အမတ်တွေဟာသူတို့ကဥအောင်လျှောက်ကြတယ်ရှင်မင်းကြီးကြံကောင်းပါတယ်ဒီလိုနေမျိုးမှာတကယ်ကိုသူတော်စင်ကြီးဖြစ်တဲ့ ပုရဏကတ္တဗစီ သွားရင်ကောင်းပါတယ်မဂ္ဂရိကောသလစီသွားရင်ကောင်းပါတယ်နဲ့အသီးသီးကိုကိုးွယ်တဲ့ဆရာသမားတွေကိုညွှန်ပြပြီးတော့ဘီရင်ကြီးကိုလျှောက်ကြကြတယ်သို့တော့ဘီရင်ကြီးကအဲ့ဒီပုရဏကသဘာတို့မက္ခရိကောသလတို့ဆိုတဲ့အညတ္တိဋ္ဌိယဆရာကြီး6ယောက်စီကို သွားခဲ့ဘူးတယ်သွားပြီးတော့သူသိချင်တဲ့မေခွန်းကိုမေးခဲ့တာအဲ့တော့သူသိချင်တဲ့မေခွန်းကဘာတော့ဆိုရင်လူလောကမှာတဲ့အတတ်ပညာသင်ပြီးတော့ပညာတတ်တဲ့ပုဂ္ဂိုလ်တွေဟာသူ့အတတ်ပညာရဲ့အကျိုးကျေးဇူးကိုလက်တွေ့ခံစားကြရတယ်ဥပမာမဲ့ ဒါခုတ်လန်တို့တတ်တတ်တဲ့ပုဂ္ဂိုလ်လည်းပဲဘယင်ရဲ့မြောက်စားမှုခံရတဲ့စင်စီမြင်းစီတတ်တဲ့ပုဂ္ဂိုလ်လည်းဘယင်ထံခါစားပြီးတော့ဩလာကကောင်းကောင်းရတယ်အချက်ပြုတ်တတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘယင်ရဲ့စားတော်ကျက်အဖြစ်လာကတွေကောင်းကောင်းရကြတယ်ဘယင်ရဲ့ချီးမြှင့်မှုတွေကိုရတယ် တော့ကိုတတ်တဲ့အတတ်ပညာရဲ့အကျိုးကျေးဇူးကိုလက်တွေ့ဘဝမှာခံစားကြရတယ်အဲ့ဒီအတတ်ပညာတွေအတတ်ပညာရှင်တွေဟာသူတို့အတတ်ရဲ့အကျိုးကျေးဇူးကိုလက်ရှိဘဝမှာနေမဲ့ခံစားရသလိုရှင်ဖျားတို့မိသားစုဘဝမနေပဲနဲ့သာသနာ့ဘောင်ဝိနာဟာလည်းပဲ လက်တွေ့အကျိုးရနိုင်သလားဘယ်လိုလက်တွေ့အကျိုးတွေရတော့လို့ဆိုဒီမေးခွန်းမေးတာသာမင်ညဖလလို့ခေါ်တယ်သာမင်ညဖလဆိုတာသာမင်ညဆိုတာဒီနေရာမှာဝိသေသနဲ့ကွဲတဲ့စကားလုံးမဟုတ်ဘူးပေါ့ဒီနေရာမှာသာမင်ညရဲ့အဓိပ္ပာယ်ကသမဏဘာဝယဟန်ဖြစ်ရခြင်းရဲ့အကျိုးကျေးဇူးလို့သူတို့ဆိုလိုတယ် ဟိုဝိသေသနဲ့တာမညာကအတိပ္ပယ်တစ်ခုဝိသေသအထူးတာမညာဆိုတာအလုံးနဲ့တူတာဝိသေသဆိုတာအလုံးနဲ့မတူတာအဲ့လိုခွဲတာရှိတယ်တာမညာနဲ့ဝိသေသဒီတာမညာကတော့သမဏဘာဝယဟန်ဖြစ်ရခြင်းရဲ့အကျိုးတာမညာဘာဝဖလတာမညာဖလယဟန်ဝလိုက်တဲ့ဖြင့်လက်ရှိ လက်တွေ့ဘဝရနိုင်တာတွေရှိသလားဆိုအဲ့ဒီမေးခွန်းမေးဖို့သူစိတ်ဝင်စားတာအဲ့ဒါလည်းတကြောင်မြတ်စွာဘုရားစီ သွားကြတာနဲ့မြတ်စွာဘုရားစီတူတူတဲ့မသွားရဲဘူးစိတ်မလုံဘူးပေါ့လေအဲ့ဒါနဲ့နောက်ဆုံးမှာအမတ်တွေအသီးသီးကနေပြီးတော့ ပုရဏကတောစီသွားဖို့မဂရိကောသလစီသွားဖို့ဆိုပြီးတော့ပြောကြပြီမဲ့ဘီအင်ကြီးကအဲအဲမလုပ်ဘူးငြိမ်နေတယ်အဲ့တော့ဟိုအမတ်တွေလည်းဆက်မလျှောက်တော့အဲ့လိုငြိမ်နေအလုံးငြိမ်နေတဲ့အချိန်မှာအဲ့ဒီမင်းစုရာဇာပရိသတ်ထဲပူမတ်တွေထဲမှာမြတ်စွာဘုရားကိုးကွယ်တဲ့ပုဂ္ဂိုလ်တယောက်ပါတယ် ဆရာစီဝကပဲဖြစ်တယ်သူလည်းဆေးဘက်ဆိုင်ရာမကြီးဖြစ်ကောင်းဖြစ်လိမ့်မယ်ကျမရေးဝန်ကြီးဖြစ်မှာပေါ့သူလည်းအဲ့ဒီမေဇိုရဇာပိတတ်တဲ့မှာပါလာတော့သူကဘာမှမလျှောက်တဲ့အခါကျတော့အဇတတမင်းကထုတ်ပြီးတော့ဟာတငယ်ချင်းဇီဝကမင်းကဘာလို့ငြိမ်နေတာတော့ဘာလို့ငြိမ်နေတာတော့လို့ပြောလိုက်တာ ਨੇ စီဝကားကမြတ်စွာဘုရားဟာယဟန်250နဲ့အတူသူ့ဆောက်လို့လှူဒန်းထားတဲ့တရဲ့ဥယျာဉ်ထဲမှာတရင်သုံးနေတာရှိပါတယ်အဲ့ဒီကိုရှင်မင်းကြီးသွားရောက်ပြီးတော့စီကပ်ပါလို့အဲ့ဒီကြမှာသူကပြောတာဘာဖြစ်လို့ဒီကကနောက်ဆုံးမရှောက်လဲဆိုလို့ရှိရင် ဖခင်ရဲ့တပည့်တော်ကတွေဟာစီကံရှိကြတယ်သူများနဲ့လူပြီးတော့မပြောဘူးသူများတွေပြောပြီးပြီဆိုမှပြောမယ်ဆိုပြီးဒါလည်းသတိထားကြကောင်းတဲ့ချက်တစ်ချက်ပဲလူတွေကသူ့ကိုလူပြီးတော့ပြောလို့ပြောထားရှိကြတယ်အဲ့တော့ကိုယ်စကားရော သူ့စကားရော ရှုပ်ထွေးသွားနိုင်တယ်ပေါ့နော်အခြေအနေတစ်ခုစောင့်ပြီးတော့သူကမပြောဘဲနဲ့နေတာဘီရင်ကြီးကတောင်းဆိုလာတဲ့အခါမှာပြောတော့သူ့စကားအောင်တာပေါ့ အဲ့တော့ဘုရင်ကြီးကသူ့ကိုပဲတောင်းအောင်ပေးပြီးတော့ချက်ချင်းဖျားဘူးထွက်တယ်ပေါ့အဲ့ဒါဒါကြောင့်မုံလာပြီနေ့မှာဖြစ်တဲ့ကိစ္စတခုအဲ့လိုဇာတသမင်းကြီးပထမဆုံးအကျင့်နောင်တရပြီမြတ်စွာဘုရားကိုသွားရောက်ဖူးမြော်တဲ့အခါမှာလက်တွေ့ဘဝမှာယဟန်ပြောခြင်းရဲ့အကျိုးကျေးဇူးတွေကိုရှင်းပြတဲ့ထက်မဲ့ဒီဝိပဿနာတရားကိုထဲဟောတာပဲဖြစ်တယ် ဒါကြောင့်မို့သတ္တသမင်းကြီးကဟောတဲ့ဝိပဿနာတရားလို့မသားရမှာဖြစ်ဒီဝိပဿနာတရားလေးကလူတိုင်းလူတိုင်းနှလုံးသွင်းဆင်ခြင်မှုကောင်းတဲ့တရားဖြစ်တယ်ပေါ့ဆင်ခြင်မှုလည်းအမှန်တမ်းလွယ်တယ်ဒါကြောင့်မို့ဒီဝိပဿနာတရားလေးဟာ လူတိုင်းလူတိုင်းဝိပဿနာတရားဆိုတာစိတ်ဝင်စားနေကြလို့ဘဝမှာအခက်အခဲတွေကြုံပြီးတော့စိတ်ဆင်းရဲစရာကြုံတဲ့အခါမျိုးမှာ ဒီဝိပဿနာတရားလေးဟာစိတ်နှလုံးကိုအေးချမ်းစေနိုင်တယ်အသိဉာဏ်တွေကိုလည်းရစေနိုင်တယ်ဒါကြောင့်မို့ဒီဝိပဿနာတရားလေးမှတ်သားထားပြီးတော့ဆင်ခြင်မဲ့ဆိုလို့ရှိရင်အကျိုးကျေးဇူးတွေများစွာရနိုင်တယ်ပေါ့ရသော်ဘုရားကဟောတာကတော့ရံပြော့ခြင်းရဲ့အကျိုးကျေးဇူးတွေမှာအလွန်နှိမ့်ချိုက်ွယ်ကောင်းတဲ့အကျိုးကျေးဇူးဆိုတဲ့အထဲမှာထည့်ပြီးတော့ဒါဟောတာ စံတရားတွေရတယ်အဘိညာဉ်တွေရတယ်ဝိပဿနာဉာဏ်ရတယ်နောက်ဆုံးမှာရတ္တဝေရတ္တဖို့ဆိုတဲ့ဉာဏ်ရတယ်ဆိုအဲ့ဒီထိအောင်သွားတာရံပြခြင်းအကျိုးဟာနောက်ဆုံးယန္တာဖြစ်သွားပြီကိရိတာတွေကကိုယ်စိတ်လေးလွတ်မြောက်ပြီးတော့သွားတယ်လွတ်မြောက်သွားတာနဲ့စိတ်ဓာတ်ကြံ့ခိုင်မှုကိုရကြလူတွေရဲ့စိတ်ဓာတ်ဟာလောဘရဲ့ အုပ်ဆိုးမှုဒေါသရဲ့လွှမ်းမိုးမှုမောဟရဲ့လွှမ်းခြုံထားမှုကြောင့်လူတွေရဲ့စိတ်တွေဟာပုံမှန်စိတ်မဖြစ်နိုင်ကြဘူး။တမန်အဖြစ်လူတွေကကိုယ့်ကိုပုံမှန်စိတ်ရှိတယ်လို့ထင်ကြတယ်။သို့တော့ဒေါသဖြစ်လာလို့ရှိရင် ပုံမှန်နေထားမျိုးမဟုတ်တော့ဘူး။လောဘဖြစ်လာရင်လည်းပုံမှန်နေထားမဟုတ်ဘူး။တောကဖြစ်လာရင်လည်းပုံမှန်နေထားမျိုးမဟုတ်ဘူး။ လောဘကြောင့်လည်းယူသွတ်သွားတယ်ဒေါသကြောင့်လည်းယူသွတ်သွားတယ်ယူသွတ်တယ်ဆိုတာ crazy ဖြစ်တာကိုပြောတာနော်လူတွေကလောဘကြည့်ရင်လည်း crazy ဖြစ်တာပဲဒေါသကြောင့်လည်း crazy ဖြစ်တာပဲအော်အဲ့ဒါလို့စိတ်ဓာတ်ပုံမှန်မဟုတ်ဘဲနဲ့ယူသွတ်သွားတဲ့အနေအထားမျိုးတွေထီအောင်တောကကြောင့်လည်း crazy ဖြစ်တယ်ယူသွတ်တယ်အဲ့ဒီယူသွတ်မှုတွေဟာ ကိလေသာတွေကြောင့်ဖြစ်တာအဲ့ဒီကိလေသာတွေကို အသိဉာဏ်နဲ့ဖယ်ရှားလိုက်နိုင်မယ်အမှန်တရားကိုဆင်ញင်သုံးသပ်နိုင်မယ်ဆိုရင်ပျောက်ကင်းသွားနိုင်တယ်ပေါ့ဒါကြောင့်ကိုယ်စိတ်ထဲမှာပုရုဇဉ်ဆိုတာလောဘကြောင့်ခရစီဖြစ်မယ်ဒေါသကြောင့်ခရစီဖြစ်မယ်အိတ်သားတွေပမနာတွေကြောင့်ခရစီဖြစ်မယ်ဆိုရင် တီဝိပဒနာတရားလေးကိုဆင်ញင်လိုက်ပေါ့ဆင်ញင်လိုက်ရင်အလုံးကြုံမဖြစ်ဘူးတောကဆိုတာလေလူတိုင်းမှာကြုံရတတ်တယ်ခဏိခေတ်မှာဆိုရင် ပို့ပြီးတော့ကြုံရတောကပရိဒေဝဒုက္ခဒေါမနတဥပါယတဆိုတာဒီဒုက္ခတွေဟာစိတ်ဆင်းရဲမှုတွေဟာတစ်ခုမဟုတ်တစ်ခု ကြုံနေကြတယ်ကိုယ်ဆင်းရဲမှုကလည်းကြုံတယ် ယောဂဖြစ်တော့ကိုယ်ဆင်းရဲမှုဖြစ်တယ်စိတ်ကမချမ်းမသာဖြစ်တဲ့အခါစိတ်ဆင်းရဲမှုဖြစ်တယ်နော်စိတ်ပူပန်နေကြရတာပစ္စည်းဆုံးရှုံးလို့စိတ်ပူပန်ရတာနေမကောင်းတဲ့မသာဖြစ်လို့စိတ်ပူပန်ရတယ်ဆိုတော့တောကတွေဖြစ်တယ်တောကဖြစ်လာလို့မထိန်နိုင်ရင်ပရိဒေဝဆိုတာငိုကြွေးရတာဖြစ်တယ်ဒုက္ခဆိုတဲ့ကိုယ်ဆင်းရဲမှုဒေါမနတဆိုတဲ့စိတ်မချမ်းသာမှုဥပါယတဆိုတဲ့ ဒေါသတွေထွက်လွန်ပြီးတော့တကုလုံးတုံတုံဆက်ဆက်ဖြစ်ပြီးစိတ်ပင်ပန်းမှုအဲ့ဒါတွေဟာလူလောကမှာကြုံကြရတဲ့အရာတွေပဲဖြစ်တယ်အဲ့ဒါတွေနဲ့ကြုံလိုက်ရင်လူဟာယူသွတ်သွားတာပဲပုံမှန်နေထားမဖြစ်နိုင်တော့ဘူးယူသွတ်သွားတယ်ငကိုယ်တော့ကသဘောကောင်းတဲ့လူကလည်းသဘောမကောင်းတော့ဘူးအပြောချိုတဲ့လူကလည်းအပြောမချိုတော့ဘူးအဲ့ဒီချိန်မှာဒါအပြောင်းလဲသွားခြင်းပဲဖြစ်တယ်ပေါ့ အဲ့ဒါမျိုးတွေဟာကိရိတာရှိနေတဲ့ပုဂ္ဂိုလ်တွေအတွက်ဖြစ်တာအဲ့တော့ဒီကိရိတာတွေကိုကိုယ်ချိုးနှိမ်ထားမယ်ဆိုလို့ရှိရင်ကိုယ်စိတ်ဟာပုံမှန်အနေထားဖြစ်ပြီးခရစီဖြစ်เสียမလို့ဘူးရွတ်သွတ်เสียမလို့တော့ဘူးအလုံးဟာ ပုံမှန်အနေထားမျိုးနေထိုင်နေပေါ့အဲ့တော့ကြောင့်မို့အဇဒတမင်းကြီးကို ဟောတဲ့ဝိပဿနာတရားလေးကရိုးရိုးရှင်းရှင်းလေးမို့ လူတိုင်းသိနိုင်တဲ့ဆင်ញင်သုံးသပ်မှုတွေဖြစ်လို့ဒါလေးကိုမှတ်သားနိုင်ယူကြည့်အောင်စံတရားတွေကိုဟောရင်မြတ်စွာဘုရားကဝိပဿနာတရားကိုညှပ်ပြီးတော့ထဲဟောတာအဲ့ဒီမှာတရားဓမ္မအထုတ်တဲ့ပုဂ္ဂိုလ်ဟာဝိပဿနာတရားအထုတ်လို့ရှိရင် တမာတိထူထောင်ပြီးမှအထောက်တာကတစ်ခုတမာတိမထူထောင်မဲနဲ့ဝိပဿနာတရားကို တိုက်ရိုက်ရှုတာတစ်ခုနှစ်ခုရှိတယ်ပေါ့အဲ့ဒါကိုဝိပဿနာတရားကိုတိုက်ရိုက်ရှုတာကြတော့ဝိပဿနာယာနိကလို့ခေါ်တယ်တမထကိုတိတတ်မထူထောင်တော့ပဲနဲ့ဝိပဿနာအာယုဖြစ်တဲ့ယုံနဲ့နံကိုအာယုစိုက်ပြီးတော့ရှုတာကြတော့ဝိပဿနာယာနိကလို့ခေါ်တယ် အဲ့ဒါလိုမဟုတ်ဘဲနဲ့ထွက်လေဝင်လေတို့မှတ်ပြီးတော့ထွက်လေဝင်လေပေါ်မှာတမာရိရအောင်ကြိုးစားအဲ့ဒီတမာရိကဥစ္စာရတမာရိအပနာတမာရိလို့နှစ်ခုရှိတဲ့ထဲမှာစံအဆင့်ရောက်လောက်အောင်မခိုင်မာတော့လည်းပဲစံအနိကတ်သွားလောက်အောင် စိတ်ကတည်ငြိမ်သွားတဲ့တမာရိမျိုးရင်ထူတော့တာဥပ္ပစာရတမာရိအဲ့ဒီဥပ္ပစာရတမာတိလောက်ရတာနဲ့ဝိပဿနာကူတာလည်းရှိတယ် အဲ့ဒါလို့မဟုတ်ဘဲနဲ့ဇံအဆင့်ထီအောင်ခိုင်မာတဲ့တမာတိရသွားပြီအပ္ပနာတမာတိလို့ခေါ်တဲ့ဇံအဆင့်ရောက်တဲ့တမာတိထီအောင်ထူထောင်ပြီးတော့မှဝိပဿနာရှုတာလည်းရှိတယ်အဲ့ဒီနှမျိုးလုံးကတော့သမထယာနိကလို့ခေါ်တယ်ဒီမှာတော့ဝိပဿနာယာနိကနဲ့သွားတဲ့အခါကျတော့သီးသန့်သမထကိုဝိပဿနာတမာတိကိုထူထောင်ခြင်းမရှိဘဲနဲ့ဝိပဿနာတက်ရဲသွားတဲ့နည်း အခုအဇရတမင်းကြီးကိုဟောတဲ့ဝိပဿနာဉာဏ်ဖြစ်ပုံကတော့သမထကိုထူထောင်ပြီးတော့ဇံရပြီးမှ ရှုတဲ့ပုံစံမျိုးဟောတာဖြစ်တယ်။အဲ့တော့ဇံမရလည်းပဲရှုလို့ရမယ်။ဇံမရလည်းရှုလို့ရမယ်။ဘုရားဆရာကဟောတော့ဆိုတော့ဧဝံတမဟိတိစိတ်တိ သူစိတ်လေးကတမာရီရလာပြီဆိုရင်ငြိမ်သွားတယ်တမာရီအာယုံပေါ်မှာစိတ်ကလေးငြိမ်သွားပြီဘလောက်ထိအောင်ငြိမ်သွားတော့ဘယ်လိုအရေးချင်းတွေရှိတုံးဆိုတော့စိတ်ရဲ့အရေးချင်းကရှင်မျိုးထုတ်ပြထားတယ်ဒီဒီတော့တံတမာရီရသွားတဲ့စိတ်ဟာဘယ်လိုအခြေအနေတွေရှိတုံးဆိုပရိသုဒ္ဓဒီဝရဏတွေနဲ့ရောရှိခြင်းမရှိဘဲနဲ့တိတ်ကိုစင်ကြယ်တယ် ကိလေသာတွေမရောရှက်ပဲနဲ့စိတ်ဟာအလုံးကိုစင်ကြယ်တန်ရှင်းနေတယ်ပရိယောဒတာအဖြူတဲ့တတ်တတ်ဖြစ်လာတယ်အနိင်္ဂနလောဘဒေါသမောဟဆိုတဲ့ကိလေသာတွေကင်းစင်တယ်ဝိကတုပကိလေသာစိတ်ရဲ့အညစ်အကြေးတွေကင်းစင်တယ်မုထုပုဒ္ဒစိတ်ဟာကိုယ် သိကျင်တဲ့အာယုံဘက်ကိုညွှတ်လိုက်ရင်ကောင်းမှမနေပဲနဲ့ကိုအာယုံပြုတ်လိုက်တဲ့ဘက်ကိုရောက်ချက်ချင်းရောက်သွားတယ်ပုထုကူတာစိတ်လေးဟာခိုင်းလို့ပြုလို့အမတမလွယ်နေတယ်ပျော့ပြောင်းတယ်လို့ဆိုလို့စိတ်ပျော့ပြောင်းသွားတာပုရုဇဏီရဲ့စိတ်ကမာကြောနေတယ်ထွက်လေဝင်လေမှတ်ခိုင်းနေပါမှသူကထွက်ထွက်သွားတယ်ထွက်လေဝင်လေကိုမမှတ်နိုင်မနဲ့တခြားအာယုန်တွေဘက်ကိုရောက်ရောက်သွားတယ်အေး ဘုဒ္ဓကူတဆိုတာထွက်လေဝင်လေဘက်ကိုပို့လိုက်ရင်ထွက်လေဝင်လေဘက်ကိုသွားတယ်ခိုင်းလိုက်တာနဲ့ချက်ချင်းရောက်သွားတယ်သူပုရုဇဉ်တွေရဲ့စိတ်တွေကြတော့အဲ့ဒါလို့မဖြစ်ဘူးခေါင်းမာနေတတ်တယ်ပေါ့ကိုပို့တဲ့စီမသွားခြင်းဘူးစိတ်ကအဲ့တော့ခုကတော့တမာရိယထာသည့်အတွက်ကြောင့်ဘုဒ္ဓကူတစိတ်လေးကပျော့ပြောင်းနေတယ်ကမ္မနိယကိုပို့လွတ်တဲ့အာယုံပေါ်မှာသူအလုတ်ကောင်းကောင်းလုံနိုင်တယ်အလုတ်ကောင်းကောင်းလုံနိုင်တယ် ထိတာအာယုံပေါ်မှာသူကရက်တန့်နေတယ်ကိုပို့ထားတဲ့အာယုံပေါ်မှာရက်တန့်နေတယ်အာနိစ္စပတ္တလှုပ်ရှားရရဲ့ညမရှိဘူးကြန့်ခိုင်မှုရှိတယ်ဆိုအဲ့ဒီအင်္ဂါ၈ချက်နဲ့ပြည့်စုံသွားစင်ကြယ်တယ်အဖြူတယ်ဖြစ်တယ်ကိရိတာညစ်ကြေးကင်းတယ်ဥပကိရိတာဆိုတဲ့ညဉ့်ညူးမှုတွေကင်းတယ်ပျော့ပြောင်းတယ်အလုံးလုံးနိုင်စွမ်းရှိတယ် တည်ငြိမ်တယ်တုံ့နှုံးမှုကင်းတယ်ဆိုရင်ဒီကိုယ်စိတ်လေးရဲ့အနေထားအခုလို့အင်္ဂါ၈ချက်နဲ့ပြည့်စုံသွားတယ်အဲ့လိုအနေထားမျိုး ရောက်ပြီဆိုတဲ့အချိန်မှာတဲ့ညာနာတဒနာထသနာယစိတ်တံအပိနိဟရတိအပိနေတာမေတိစိတ်လေးကိုထားတဲ့အနေထားတိုင်းစိတ်လေးကငြိမ်သက်သွားပြီဆိုလို့ရှိရင် ဝိပဿနာဉာဏ်ဖြစ်ဖို့အတွက်ကိုပုတ်လွတ်တဲ့အာယုန်တစ်ခုပေါ်မှာစိတ်ကိုညွတ်ပေးလိုက်တယ်ဥလှဲ့ပေးလိုက်တယ်ပေါ့ပိနေနာမေတိဆိုတာအဲ့ဒီအာယုန်ဘက်ကိုလှည့်ပေးတယ်လူတွေဟာကိုယ်စိတ်ကိုအာယုန်ဘက်ကိုလှည့်ပေးနေတယ်ဆိုတာသိတာတယ်လေသူကသူလှည့်နေကိုလှည့်တာမဟုတ်ဘူးတခါတလေကြတော့ဒါကတော့ဝိပဿနာဉာဏ်ဘက်ကိုကိုယ်ကလှည့်ခိုင်းလိုက်တာ ကိုယ်ခန္ဓာကိုအာယုံစားလိုက်တယ်များသောအားဖြင့်လူရဲ့စိတ်တရားအလှပြင်းတဲ့အချိန်ကလွဲရင် ကိုယ့်ကိုယ်သိတတိမထားဘူးလူကတော့ထိုင်နေတယ်တခြားအရေးစဉ်းစားနေတယ်လူကအိတ်နေတယ်တခြားအကြောင်းအရာတွေစဉ်းစားတယ်မတရားဟာတွေစဉ်းစားတယ်နောက်ရက်ဟာတွေစဉ်းစားတယ်တွေးကြတာတွေစဉ်းစားတယ်မတွေးသေးတာတွေကြိုတွေးတယ်အဲ့တော့ဒီခါလေးစဉ်းစားကြည့် ကိုယ်စိတ်လေးကကိုယ်ထဲမှာရှိနေလားမရှိဘူးလားဆိုအဲ့ဒါကိုယ့်ကိုယဉ်သိအောင်လို့ကိုယ့်ကို mental check up ပေါ့စိတ်ကို check up လုပ်ကြည့်တွေးနေတဲ့အချိန်မှာကိုယ်စိတ်ဟာကိုယ်ခန္ဓာကိုယ်ပေါ်မှာအာယုံရောက်တာဘယ်နှခါရှိသလဲထမင်းစားရင်လည်းထမင်းစီအာယုံရောက်သွားတာရေငတ်ရင်လည်းရေစီအာယုံရောက်သွားပြန်တယ်နော်ခန္ဓာကိုယ်ကြီးကတောင်းတာကိုအာယုံတွေပဲရောက်တယ် တယောက်တည်းနေရတာပြင်ဖုံးထကင်ဖုံးဆက်မယ်ပေါ့အဲ့ဒီတိုင်းနေရရင် ပြင်းလို့ဆိုတက် Facebook ထကင်ပြီးဖွင့်အဲ့ဒါဒီပြင်းပြန်တော့တယ်လီဗီရှင်းဖွင့်ပြီးတော့ကြည့်တယ်အဲ့တော့စိတ်ဟာကိုယ်ခန္ဓာကိုယ်ပေါ်အာရုံစိုက်တာမှတမ်းမှနေတယ်အလုပ်ပေါ်အာရုံစိုက်ခြင်းစိုက်မယ်အပျော်ပါပေါ်အာရုံစိုက်ခြင်းစိုက်မယ်ဟိုတတိယအတိတတိယတွေရှိမယ်ကိုယ်ခန္ဓာကိုယ်အာရုံစိုက်တာသိမရှိဘူး အဲ့ဒါကိုဥလှဲ့ပေးရကိုခန္ဓာကိုဥလှဲ့ပေးရအလှပြင်းတဲ့အခါကိုကိုအာယုံဆိုင်တယ်ဆိုတာ မှန်တယ်ကြည့်ပြီးတော့လှလားမလှလားကြည့်တာအဲ့ဒါအစဉ်ပြေလားမပြေလားကြည့်တာအဲ့တော့တဏှာပဲပွားတာပဲရှိတယ်ကိလေသာစိတ်နဲ့ပဲရှိတယ်အစိတ်ကတန်ရှင်းတဲ့စိတ်မဟုတ်တော့ ကိုကိုကြည့်တယ်ပြင်းလို့ရှိရင်သူသူများစီအဓာတ်ပုံတွေကြည့်တယ်စာလေးတွေဖတ်တယ်အဲ့ဒါလို့နဲ့လူတွေဟာအချိန်ကိုကုန်စေးနေကြတာပဲအချိန်တစ်ခု ဖြတ်တန်းနေကြတာတော့ကိုယ်ခန္ဓာကိုယ်မှာဘာတွေဖြစ်နေတယ်ဆိုတာကိုကြည့်ပြီးဖြတ်တန်းတာအမတ္တမကိုနဲတယ် အဲ့တော့အခုလို့စိတ်ကလေးတမာရိရလာပြီဆိုလို့ရှိရင်တဲ့ယာနထသနာယစိတ်တံအဖိနိဟရိဝိပဿနာဉာဏ်ဖြစ်ဖို့အတွက်ကိုယ်စိတ်လေးကိုကိုယ်ခန္ဓာကိုယ်ပေါ်မှာအာယုံစိုက်လိုက်တယ်တဲ့ကဲအာယုံစိုက်ပုံစိုက်နည်းလေးကိုမှတ်ကြည့်လိုက်ကိုယ်ကိုဘလို့တတိယမယ်ဆိုတာမှန်ကြည့်တာမဟုတ်ဘူးဒါဉာဏ်နဲ့ကြည့်ပါ သူစိုက်ပုံလေးကိုမြတ်စွာဘုရားဘယ်လိုဟောတော့ဆိုအယံခောမိကာယောကိုကိုကိုအာရုံစိုက်တာငါရဲ့ဒီခန္ဓာကိုယ်ကြီးဟာရှုပ်ခန္ဓာကိုယ်ကြီးငါရဲ့ဒီခန္ဓာကိုယ်ကြီးဟာဒီကိုယ်ကာယဟာကိုယ်ကာယဆိုတာမျက်စိနာနာလျှာကာယအကုန်လုံးပေါင်းထားတဲ့ခေါင်းကနေပြီးခြေဘွားအထိပေါ့ငါရဲ့ဒီကိုယ်ကာယကြီးဟာ ရူပီရှုပ်တရားတွေရှိနေတယ်ဘာတွေတုံးဆိုမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ကာယရှိတယ်တခြားမမြင်ရတဲ့ရုပ်တွေရှိတယ်ရူပီရုပ်တွေနဲ့အဲ့တော့ကိုယ်ကိုမျက်စိရှိတာကြည့်လို့ရမယ်နားရှိတာကြည့်လို့ရမယ်ဒါတွေက အာယုန်တစ်ခုကိုမသိနိုင်စွာမရှိတဲ့အရာတွေတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်နော်သကုပ္ပတာရသောတာပ္ပတာရကာဏပ္ပတာရစိဘောပတာရကာယပတာရဟရိယဝတ္ထုဆိုတဲ့ယုတ်တိရှိတယ်အဲ့ဒီယုတ်တိထဲမှာထူးခြားတာဘာလို့ဆိုစတုမဟာပုတိကောမဟာဘုတ်လေးပါးနဲ့တိဆောက်ထားတယ်ထူးခြားတဲ့ယုတ်ကိုယဉ်ချိခိုင်းတာ ရုပ်ရှိတာဟုတ်ပြီအဲ့ဒီရုပ်တွေထဲမှာထူးခြားတာတွေပါတယ်တော့ဆိုခန္ဓာကိုယ်ကြီးကိုတွေ့ကြည့်လိုက်စတုမဟာဘူတိကောစတုဆိုတာ၄မဟာဘူတဆိုတာမဟာဘုတ်၄ပါမဟာဘုတ်နောက်ကဣကဆိုတာမဟာဘုတ်၄ပါးနဲ့တိဆောက်ထားတာဒီခန္ဓာကိုယ်ကြီးဟာမဟာဘုတ်၄ပါးနဲ့တိဆောက်ထားတာဟုတ်တယ်အိန္ဒိယကို ကြည့်လိုက်မယ်ဆိုလို့ရှင်အုတ်တို့သဲတို့တိုင်တို့ထဲ နော်အသားနဲ့ဆောက်ရင်အသားနဲ့သွတ်တေးနဲ့အဲ့ဒါတွေကုံပေါင်းပြီးတိဆောက်ထားတာထို့တူပဲလူရဲ့ခန္ဓာကိုယ်ကြီးကလည်းပဲတမန်အဖြစ်ပြောမယ်ဆိုရင်မြတ်စွာဘုရားကကိုယ်ခန္ဓာကိုယ်တိဆောက်ထားပုံတယ်အဋ္ဌိနံငကရံကတံလူရဲ့ခန္ဓာကိုယ်ကြီးကကြည့်လိုက်မယ်ဆိုရင်စကယ်တန်ကြီးရှိတယ်အယိုးစုကြီးစကယ်တန်ကြီးမှာ ဘာတွေလှုပ်ထားတော့ဆိုရင်အသားတွေအသွေးတွေနဲ့လှုပ်ပြီးတော့အပေါ်ကအရေးလေးဖုံးအုပ်ထားတာဘာမှမထူရိုဘော့ဆိုရယ်စဲရုပ်လည်းတူတူပဲထဲထဲကစကရိယာတွေနဲ့ပြင်မကအုပ်ထားတာအရေးလေးနဲ့လူရဲ့ခန္ဓာကိုယ်ကလည်းအဲ့တိုက်ပဲအယိုးစုကြီးကိုအပေါ်အရေးလေးတွေနဲ့အုပ်ပြီးတော့ခေါင်းပေါ်မှာအမွှေးလေးတွေတင်းမျက်လုံးပေါ်မှာမျက်ခုံးလေးတွေတင်းမျက်တောင်မွှေးလေးတွေတင်းအဲ့လို အသက်ဖြူအသက်မဲအသက်ဝါကာလာလေးမျိုးစုံတင်ပေးထားတယ်အတွင်းဟစကတံတူတူပဲလေအဋ္ဌိနံငရံကတံမန္တလောဟိတတိပနံအသားတွေအသွေးတွေတုတ်လိမ့်ပြီးတော့အပေါ်အနေပြီးအရေးပြားလေးနဲ့ဖုံအုပ်ထားတာဆင်ရုပ်တို့ဘာတို့အပေါ်ကအဝုတ်အုပ်ပြီး ဆေးချေတာရနဲ့တူတူပဲပေါ့အဲ့လိုဒီယုတ်ကြီးဟာမဟာဘုတ်၄ပါးနဲ့တိဆောက်ထားတယ်ဆိုတော့စဉ်းစားကြည့်လိုက်ငါရဲ့ခန္ဓာကိုယ်ဟာရုပ်တွေရှိတယ်အဲ့ဒီရုပ်တွေကမဟာဘုတ်၄ပါးနဲ့တိဆောက်ထားတယ်ကဲမဟာဘုတ်၄ပါးဆိုတာဘာတွေတုံးလို့အယက်စကားနဲ့ပြောမယ်ဆိုရင်အတုံးခဲတွေရှိတယ်အေးတွေရှိတယ် အပူငွေးတွေရှိတယ်လေရှိတယ်ပထဝီဆိုရာအတုံးခဲတွေအာဘောဆိုရာပျော်ဝင်းနေတဲ့အရေးတွေတေဇောဆိုရာအပူတွေခန္ဓာကိုယ်စမ်းကြည့်ရင်ပူငွေးတွေရှိတယ်အပူတွေဝါယောဆိုတာရှူရှိုက်နေတဲ့လေတွေပိုက်ထဲကသွာလာနေတဲ့လေတွေအဲ့တော့ခန္ဓာကိုယ်ကြီးကို ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတာအများကြီးမမှတ်နိုင်လို့ရှင် အတုံးခဲကတပုံအရေတွေကတပုံအပူငွေးကတပုံလေကတပုံအဲ့ဒီ၄မျိုးနဲ့တိဆောက်ထားတာဆိုဒီဒီ၄မျိုးပဲရှိတယ်ဆိုတာကိုအပြန်လှန်လှန်သဘောပေါက်နေအောင်ကြည့်အောင် အဲ့ဒါသတ္တုမဟာဗုဒ္ဓိကောဒီစကလုံးတစ်လုံးလေးနဲ့ပြောတာမြတ်စွာဘုရားအဲ့သတ္တုမဟာဗုဒ္ဓိကောဓာလေးပါးနဲ့တိဆောက်ထားရဲဆိုတဲ့ဒီမှာတော့တာမန်လေးဒီလောက်ပဲပြောတာတခြားသုတ်တန်တွေမှာတော့ဓာလေးပါးနဲ့ပတ်သက်ပြီးတော့အကျယ်ချဲဟောတာရှိတယ်ဒီအကျဉ်းဆုံးဝိပဿနာလေးကို ရှင်းပြောပြီးတော့မှဓာလေးပါးကိုရှုပုံထားပြောစာတုမဟာဗုဒ္ဓိကော မဟာဗုဒ္ဓ၄ပါးနဲ့တိဆောက်ထားတယ်တဲ့မာတာပိဋိကတံဘောမာတာဆိုတာအမိပိတပိတစာအဖမာတာပိဋိကဆိုတာမိဘရဲ့သွေးသားမာတာပိဋိကတံဘောမိဘရဲ့သွေးသားကိုမိပြီးတော့ဖြစ်လာတာဒါဒုဘဝပါဘယ်လိုစလာတယ်ဆိုတာပြောပြ span နဲ့ over ပေါင်းစပ်သွားတဲ့အခါမှာအဲ့ဒါ soil လို့ခေါ်တဲ့မြေကြီးပဲအဲ့ဒီပေါ်မှာ မျိုးစေ့ကျလာတာပဲနော်မျိုးစေ့ကျလာမိဘရဲ့သွေးသားကတရားဝမဟုတ်ဘူးမိဘရဲ့သွေးသားပေါ်မှာမိပြီးတော့တရားဝရောက်တာ ဒါဖြင့်ဒီသရဝဘယ်ဟာရောက်လာတာတော့ဆိုလို့ရှိရင်နာယီနဲ့အမျှမိနစ်နဲ့အမျှကမ္ဘာလောကကြီးမှာသိဆုံးနေတဲ့သတ္တဝါတွေအများကြီးပဲဆိုပါစို့ကောင်းကင်ကမိုးပေါက်တွေကျလာတဲ့အခါမှာမိုးပေါက်ဘယ်နှပေါက်တုံးလို့ရေတွက်လို့မရတယ်လို့ပဲတနေ့တည်းတစ်ချိန်တည်းမှာသိဆုံးနေတာတွေကမိုးပေါက်တွေလိုပဲ အဲ့အပြင်ထွက်လို့ရှိရင်မိုးပေါက်တစ်ပေါက်ကတော့ကိုယ့်ပေါ်ကြမှာပဲလေသိကြတယ်အဲ့ဒါလိုပဲသိဆုံးနေတဲ့တတဝါတွေဟာဒီဆွိုင်းပေါ်မှာလာရောက်လာမျိုးစိကြလာဟိုတစ်ပင်တွေကလည်းပဲတစ်ပင်တစ်ပင်တွေကသူတို့မျိုးစိတွေကိုဖြန့်ပြူးတာ သူ့စနစ်နဲ့သူရှိတယ်နော်စိတ်ဝင်စားစရာကောင်းတာ သူ့ဟာသူ့တဘာဝကဒီမျိုးစေ့တွေကိုတစ်ပင်မောကနေပြီးတော့ဒီမျိုးစေ့တွေကိုလူကျဲเสียမလို့ဘူးသူတို့ဟာဒီကျဲပေးသွားတာတချို့တစ်ပင်ကရှင်းလာပြီးတော့မျိုးစေ့လေးတွေအများကြီးရှိတယ်ဖြတ်ခနဲ့ဆိုလမ်းကွယ်ပြီးအစီလေးတွေဟာဝေးကြီးရောက်ကုန်တာလွင့်သွားတာအဲ့ဒါမျိုးစေ့တစ်ခုပဲတဘာဝကျဲပစ်တာဖြတ်ခနဲ့ဆိုပြီးတော့အသီးကနေပြီးတော့ကွဲထွက်သွားပြီးတော့မျိုးစေ့လေးတွေဟာ လွင့်ကြပြီးပြည်ကြီးဘောရောက်သွားကြတာအဲ့ဒါလိုပဲသေတဲ့တ attva တွေကလည်းပဲသေပြီးတော့မိဘရဲ့သွေးသားမှာရောက်လာကြတာအဲ့လိုဆိုလိုတယ်ပေါ့နောက်တချို့မျိုးစေ့ကြတော့သူကတောင်ပန်လေးပါတယ်တချို့ကြတော့လေဒီလေးပါတယ်ဆိုတော့မှုတွေပါတယ်ဆိုတော့ထဲထဲမှာစိတ်လေးနဲ့အဲ့ဒါသူကလည်းကောင်းကင်မှာဖြတ်ခနဲ့ပောက်ကွဲပြီးတော့သူက လေဒီလေးနဲ့သူကသူလွင့်သွားပြီးအဝေးထျောင်သွားတာသူကဒါသူ့ရဲ့ဟိုဖြန့်ပြူးတဲ့စနစ်ပဲလက်ပတ်မင်းဆိုလို့ရှိရင်သူကသူဖြန့်ပြူးသွားတာတချို့ပင်နေကြတော့တောင်ပန်လေးတွေလို့ဟာလေးတွေပါတယ်အဲ့ဒါလေးနဲ့လွင့်ပြီးတော့ခက်လန်းလန်းလေးထီအောင်ရောက်တယ်မို့ကြတော့တမိုင်းနှမိုင်းထီအောင်ရောက်မယ်လေးရှိရင်နော်အပင်တွေဟာအဲ့လိုအဝေးရောက်ပြီးတော့ပောက်ကုန်ကြတာဖြစ်တယ်ပေါ့ သူ့ဟာသူအဲ့ဒါလိုပဲတရားဝါရီဟာသေဆုံးပြီးတော့ခုနမိခင်ဖခင်တို့ရဲ့သွေးသားပေါင်းဆက်နေတဲ့အချိန်မှာရောက်ရှိလာတာဖြစ်တယ်အဲ့ဒါကိုခန္ဓာဘလို့ခေါ်တယ်သေဆုံးလာတဲ့ပုဂ္ဂိုလ်တွေကိုမိခင်ဝမ်းထဲကိုရောက်မဲ့ပုဂ္ဂိုလ်တွေကိုခန္ဓာဘတဲ့ ခန္ဓာဘဆိုအမိဝမ်းတိုင်းသို့အမိဝမ်းတိုင်းသို့ဝင်ရောက်ထိုက်သောပုဂ္ဂိုလ်များဝင်ရောက်မဲ့ပုဂ္ဂိုလ်များအဲ့မှာ waiting list မရှိပါဘူးเนาะ passport မလျှောက်ရဘူး visa မယူရဘူးဖြတ်ခနဲ့ဆိုရောက်လာမှာပဲသူကမသေးခင်ကအာယုံပြုပြီးသားဖြစ်လို့ရောက်သွားတယ်သူကဘယ်လိုလာတယ်လို့တော့မပြောနဲ့တော့ အခုတရားနာရင်အိမ်ကိုတတိယကြည့်လိုက်စိတ်ကအိမ်ရောက်မသွားဘူးလားရောက်သွားတာပဲလေဘယ်လိုသွားတာတုံးလို့မေးစရာမလိုအိမ်ရောက်သွားပြီလေအိမ်ရောက်သွားအိမ်ပါရှိတာတွေတောင်မြင်နေသေးတယ်သူကအဝေးကြီးတဲ့သွားလို့ရတယ်နိုင်ငံခြားထိသွားလို့ရတယ်စိတ်ကအပြုလိုက်တာနဲ့ရောက်သွားတာအဲ့ဒါလိုပဲ မိခင်ဝါနဲ့ကိုဘယ်လိုရောက်လာသလဲလို့မတွေးလေနဲ့အဲ့ဒီပုံစံနဲ့ရောက်လာတာလည်းသာပြောပြီးစိတ်ကူးလိုက်တဲ့အခါစိတ်ကူးရင်းနဲ့ရသွားသလိုပဲစိတ်ရောက်သွားသလိုပဲနန္တရားရဲ့စွန့်ဆောင်မှုကအလွန်သိမ်မွေးသည့်အတွက်ကြောင့်မိဘနှစ်ဦးရဲ့သေသာ ပေါင်းစုံပြီးတဲ့အခါလေးမှသူကရောက်သွားတာအဲ့တော့သုံးခုပေါင်းတဲ့အခါမှာထိတရေဆိုတာဖြစ်တယ်လို့ဆိုတယ် သုံးခုဆိုတာဘာတော့မိခင်ရဲ့သွေးနဲ့ဖခင်ရဲ့တုပ်ရဲ့နောက်တစ်ခါခုနကခန္ဓာဘဆိုတဲ့တရေလောင်းရဲ့အဲ့သုံးခုဆုံးလိုက်လို့ရှိရင်တရေရသွားတာဒါဖယ်တ attva ပဲဖြစ်ဖြစ်မွေးလာတဲ့ကဒီပုံစံဒါဟိုဆလာပူဇာတွေပေါ့လေအန္တဇဆိုတဲ့ဥရဲမွေးတဲ့တရဝါတွေလည်းအဲ့ဒီပုံစံပဲ တန်သေးရစတို့ကြတော့ခုနမိဘမလို့ဩပပတိကဆိုတာကြတော့ခုနအရေးမလို့ကံရဲ့ဆွမ်းအားနဲ့သူတို့ဘွားနဲ့ဖြစ်လာတာအန္တဇန်နဲ့ဇလဘုဇာကတော့ခုပုံစံနဲ့သွားတာအဲ့ဒါကို လူတော်ဝါတွေကိုအဓိကထားပြီးတော့မြတ်စွာဘုရား ဟောတာမာတာပိဋိကတံဘောတဲ့ မိဘတွေရဲ့သွေးသားကိုအမိပြုပြီးဖြစ်တာတဲ့ငါတို့ခန္ဓာကိုယ်ကြီးဟာမိဘတွေရဲ့သွေးသားကိုမိဖြစ်တယ်အဲ့တော့ကိုယ့်ကိုယ်ကိုဆင်ញင်ရမှာကအယံကာယောဒီငါခန္ဓာကိုယ်ကြီးဟာရူပီရှုပ်တရားတွေရှိတယ်သတ္တုမဘုဒ္ဓိကောမဟာဗုဒ္ဓလေးပါးနဲ့တိဆောက်ထားတာဖြစ်တယ်မာတာပိဋိကတမောမိဘတွေရဲ့သွေးသားကိုအမိပြုပြီးဖြစ်တာဖြစ်တယ်ဒီချက်ကိုဆင်ញင်ကြည့်လိုက် အဲ့ဒါလို့ဖြစ်လာပြီးတဲ့နောက်မှာလူဘဝရောက်လာတော့ဒီယုတ်ခန္ဓာကိုယ်ကြီးကြီးလာဖို့ကိုပြောတာဒါရှင်းရှင်းလေးရဲ့သရဝါရီဘလို့ဖြစ်လာတယ်ဆိုတာကိုပြောတာဩဒနကုမတုပစယောတဲ့ထမင်းနေမုတ်နေစားပြီးတော့ကြီးလာတာတဲ့ဟုတ်လိုက်လေပေါ့နော်ဒီထဲမှာ no no ဆိုတာလည်းပါမှာပေါ့သို့တော့ရေပုံရအဖြစ်ပြောလိုက်တာပေါ့ လူဟာဘယ်လိုလုပ်ပြီးတော့ကြီးလာတာတော့ဆိုရင် ထမင်းမုံနေစပြီးတော့ကြီးလာတာထမင်းစားပြီးတော့ကြီးလာတာပေါင်မုံစားကြီးလာတာခောက်ဆွဲစားပြီးတော့ကြီးလာတာကြီးဝင်ကြီးနေရတော့မျိုးမျိုးပေါ့သူစားတဲ့အာဟာရကိုခြုံငုံပြောလိုက်တာအိန္ဒိယမှာစားရရှိတာတော့ဩရဏကုမာသူပစယောဆန်စားတဲ့နိုင်ငံကိုအဲ့ဒါကြောင့်မခေါ်တာ ဥရောပနိုင်ငံဟောလို့ရှင်တော့အာလူးစားပြီးတော့ကြီးတယ်လို့ဂျုံစားပြီးတော့ကြီးတယ်ပေါင်မုံစားကြီးတယ်ဒီလိုပြောမှာပေါ့သူဒေတာနဲ့သူဟောတာပဲဖေ။အစာအာဟာရစားပြီးတော့ကြီးထွားလာခဲ့ကြတာတဲ့။ဒါလည်းပဲဟိုကိုယ့်ရဲ့ဘဝရဲ့ဖြစ်ပေါ်လာတဲ့အကြောင်းတရားကိုရှင်းရှင်းလေးသိအောင်ဒါပြောတာ။ဘယ်လိုဖြစ်လာလဲဆိုတာပြောတာ။ဩဒနာ သမင်းကုမာသမယောမယောဆိုတာဂျုံဆန်တို့ဂျုံတို့စားပြီးတော့ကြီးလာတာဒီလိုဆိုလိုတယ်ပေါ့ကုမာသူဘစယောအနိစ္စအဲ့လိုကြီးလာတာဟာသူကတည်မြဲပြီးတော့ကြီးလာတာမဟုတ်ဘူးဖြစ်ပြီးပြက် ဖြစ်ပြီးပြက်နဲ့ကြီးလာတာဟုတ်တယ်လေငယ်ငယ်လေးကနေပြီးတော့အကြီးဖြစ်လာတဲ့ဆိုတာ ငယ်ငယ်တော့ယုတ်ကကြီးလာတာမှမဟုတ်တာငွေပြားလိုပဲအေးလဲသလိုပဲလူခန္ဓာကိုယ်လည်းပြောင်းလဲမှုနဲ့လာတာမွေတွေကြတော့ပိုးထင်ရှားတာပေါ့အေးလဲအေးလဲပြီးတော့သွားတာပိုးဟတ်တွေလည်းအေးလဲတာပဲမွေတွေလည်းအေးလဲတာလူတွေအေးလဲတာတော့မမြင်ရလို့ဒါပေမဲ့လူတွေမှလည်းပဲဆဲလေးတွေကစက္ကန့်အစိတ်ဆိုရင်တစ်ခါသေသွားတယ်ဆဲလေးတွေကစက္ကန့်အစိတ်လောက်ဆိုတစ်ခါသေသွားတယ် အသစ်အသစ်ဖြစ်ပြီးတော့လာတာဒါကြောင့်မို့အနိစ္စရတယ်မြတ်စွာဘုရားအဲ့ချင်းနော်မွေးလာတော့ကဆဲလေးတွေကပြောင်းသွားပြီးမရှိတော့ဘူးအသစ်အသစ်အသစ်အသစ်ဖြစ်ပွားပြီးတော့ကြီးလာတယ်နဲ့အနိစ္စသာရဏအဲ့လိုမမြဲတဲ့ခန္ဓာကိုယ်ကြီးကကြီးလာတဲ့ခန္ဓာကိုယ်ဥစ္စာရဏအနန္တတည်းကမကောင်းတော့ရေချိုးပေးရတယ်နန္တာလိမ့်ပေးရတယ် မှန်လိုက်လေပေါ့နော်ရသော်ပြဟောတာစုံအောင်ဟောတာဥစ္စာရဏအပေါ်ယံကနေဖြူးပြီးတော့လိမ့်ကြံပေးရသေးတယ်အရေး6လို့လည်းပဲလိုရှင်းတွေပဲလိမ့်ရတယ်နော်မိတ်ကတွေပဲလိမ့်ရတယ်အမွေနန္တာတွေနဲ့ရေချိုးရတယ်ဒါအနန္တဖြောင်းလို့တာဥစ္စာရဏပရိမတ္တနာလူခန္ဓာကိုနှိမ့်နေပေးရတယ် အင်္ဂါရက်တွေကိုပြုပြင်ပေးရတယ်ကလေးဆိုလို့ရှိရင် ခေါင်းတို့နှာခေါင်းတို့နှာခေါင်းကြီးကပြတ်ချက်ကြီးဖြစ်နေပါဆိုလို့လုံးပေးရသေးတယ်တချို့ကြတာအလောက်တင်မကျေနပ်လို့ရှိရင်တော့နိုင်ငံခြားသွားပြီး plastic surgery လုပ်ပြန်တာပေါ့ပါးစပ်ပြင်နှာခေါင်းပြင်မျက်လုံးပြင်မကြိုက်တာ ပြင်လို့ရတယ်ခုချင်းအဲ့ဒါကိုပြောတာပရိမတ္တနာအဲ့ဒါလို့ပြုပြင်ပြီးတော့ လူရဲ့ခန္ဓာကိုယ်ဟာနှိမ့်နေပြင်ဆင်ပြီးတယ်ဘေဒနာဝိဒန္တနာဓမ္မော နောက်ဆုံးစကားလုံးနှစ်ခုကဘေဒနာဒီလိုပြုပြင်ပေးဒီလိုစားစာတွေကျွေးပြီးထားပေးမယ်လို့ဘေဒနာ ပြုတ်ကွဲလာတယ်တဖြည်းဖြည်းသွားတွေကလည်းကျိုးလာတယ်ခါတွေကုန်းလာတယ်နော်လက်ပြင်ကျော်လေးကုန်းလာတယ် သဘင်နေဖြူလာတယ်ဆိုရတယ်ပေရဏဝိတ္တသနာတမောပြင်းပြင်းနဲ့ပြက်လာတယ်လို့ပြောတာခန္ဓာကိုယ်ဟုတ်တယ်ဗောဘလောက်ပဲမိတ်ကတိလိုက်လိမ့်ပရေတွန့်တာပဲလေအခုခေတ်ဆိုရင်တော့တွန့်ရမလားလို့ဆိုပြီးတော့ပိုတောက်ထိုးတယ်ခဏပဲရတာပြန်တွန့်တာပဲနောက်ဆုံးကျတော့ဘာမှမကဲနိုင်တဲ့အတွန့်ဖြစ်သွားတာ ပေရဏဝိဒံတနာဓမ္မော ဖြစ်စည်းခံရတဲ့အနေအထားမျိုးတွေဖြစ်သွားတယ်ဒါရုပ်ပိဆိုင်ရာအဲ့တော့အဲ့ဒီအချက်လေးတွေကိုပြန်ပြောပြမယ်ကိုယ့်ကိုစဉ်းစားမှငါရဲ့ဒီရုပ်ခန္ဓာကိုယ်ခန္ဓာကိုယ်ကြီးဟာရှုံးနဲ့တိဆောက်ထားတာဖြစ်တယ်ရုပ်တရားများတဲ့လေခန္ဓာကိုယ်ထဲမှာရုပ်နဲ့တိဆောက်ထားတာမဟာဘုတ်၄ပါးနဲ့တိဆောက်ထားတယ် မိဘရဲ့သွေးသားပေါ်မှာမိပြီးတော့မှဖြစ်လာရတာဖြစ်တယ်။ထမင်းမုံတွေစားပြီးတော့ကြီးလာရတာဖြစ်တယ်။မတိမြဲပဲနန္ဒဖြူနန္ဒလိမ့်ပေးရနှိမ့်နေပေးရခြင်းသဘောရှိတယ်။ဒီထဲမှာပြိုကွဲခြင်းပျက်စီးခြင်းရှရရွယ်ခြင်းသဘောလည်းရှိတယ်။ ဒါယုတ်ခန္ဓာကိုယ်ကြီးကိုကိုယ့်အကိုစဉ်းစားတာဒါရုပ်ပိုင်းဆိုင်ရာစဉ်းစားတဲ့နည်းကိုမြတ်စွာဘုရားဟောလိုက်တာနော်ရုပ်ပိုင်းဆိုင်ရာအဲ့တိုင်းနှလုံးသွင်းကြည့်ပါအဲ့တိုင်းနှလုံးသွင်းကြည့်အာရဲ့ခန္ဓာကိုယ်ကြီးဟာရုပ်ရှိတယ်ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတယ်အမေဖေးရဲ့သွေးသားပေါ်မှာမိပြီးတော့ဖြစ်ရတယ်အစာအစာတွေစားပြီးတော့ကြီးထွားလာရတယ်နော်မတည်မြဲတဲ့သဘောရှိပြီး အနန္တတွေပြောက်အောင်လှုပ်ပေးနေရတယ်နှိမ့်နေပေးနေရတယ်ဒါမှမဆဆက်တွေပါတောင်မလေးထွင်ထားကြတယ်လေပရိမတ္တနာအတွက်နှိမ့်ဆက်တွေပါထွင်ထားကြပေရဏဝိဒသမဏဓမ္မောဘလောက်ပဲပြုစုယူရယူရသူက ကျိုးတယ်ပြက်တယ်ပျက်စီးခြင်းသဘောရှိတယ်တဲ့ အဲ့ဒါရုပ်နဲ့ပတ်သက်ပြီးရှင်ရှင်စဉ်းစားမှုကိုမြတ်စွာဘုရားကပေးပြီးတော့နန္တရားနဲ့ပတ်သက်ပြီးပြောမလို့ဣတိသပဏ္ဏပေဝိညာဏအဋ္ဌတိတံအဋ္ဌတိတံအဋ္ဌပฏิပတ္တံအသိစိတ်လေးကတော့ဟောဒီယုတ်ကာယကြီးပေါ်မှာပြီးပြီးတော့ယုတ်ကာယကြီးနဲ့ဆက်ဆက်ဖြစ်နေတယ်ဒါနန်းကိုကြည့်တာအဲ့တော့ယုံနဲ့နံနှစ်ခု ရုပ်ကိုရှင်းရှင်းလေးမြတ်စွာဘုရားကြည့်ခိုင်းတာမဟာဘုတ်လေးပါးကိုအာပြုခိုင်းတယ်နောက်ရုပ်ဖြစ်ပေါ်လာပုံကိုကြည့်တယ်ပါဒပိဋိကသံမောမိဘရဲ့သေတာကိုပြီးဖြစ်တယ်မွေးဖွားလာပြီးတဲ့နောက်မှာထမင်းမုံကစားပြီးတော့ကြီးလာတယ်မမြဲတဲ့သဘော နန္တလိမ့်ချေပေးရတဲ့သဘောအနန္တတွေဖြောင်းနေရတယ်နှိမ့်နေပေးနေရတယ်ပြုတ်ကွဲပျက်စီးခြင်းသဘောတွေရှိတယ်ဒါရုပ်ရဲ့သဘောကိုဝိပဿနာဉာဏ်နဲ့ရှုမြင်သုံးသပ်တဲ့အနေအထားတစ်ခုမြတ်စွာဘုရားဟောတာအဲ့ဒီမှာမြတ်စွာဘုရားဥပမာလေးပေးသေးတယ်ဒီယုံနဲ့နံကို နံတရားကို तू ရှင်းရှင်းကြီးမြင်ရတယ်ရုပ်ခန္ဓာကိုကတော့မြင်နေရတယ်ပေါ့မျက်စိနဲ့လည်းမြင်ရတာပဲစဉ်းစားလို့လည်းရနံတရားကြတော့မမြင်ရမမြင်ရတော့နံတရားကြတော့ဣဒိသပဏဝိညာဏဒီအသိစိတ်တွေကတော့တဲ့ဒီယုံနဲ့ဆက်ဆက်ပြီးဒီယုတ်ကိုမိပြီးတော့ဖြစ်နေပါတယ်လို့ပြောတယ်ဒီလောက်ပဲပြောလိုက်တယ်အဲ့ဒီမှာဘုရားဥပမာပေးထားတာရှင်းမြောက်တွေးထားတဲ့ ပရမယယရဏလှပတဲ့ပရမယယရဏလေပင်ကိုဆွဲဖို့အတွက်ကျိုးလေးထည့်ရတယ်သူကရှင်းမြောက်ပရမယယရဏကိုအလဲကောင်ဖောက်ပြီးတော့ကျိုးကျိုးတည်တယ်ရောင်စုံကျိုးလေးထည့်တယ်အဲ့ဒီလိုရောင်စုံကျိုးထည့်ထားတဲ့ရှင်းမြောက်ပရမယအလှပကိုကြည့်တဲ့အခါမှာဒါကပရမယဒါကကျိုးဆိုတာနှစ်ခုမထူးခြားထူးထူးခြားခြားကွဲကွဲပြားမြင်နိုင်တယ်လေ ဒါကတော့ဒီပရမယယရဏမှာဟောဒီကျိုးလေးရှိနေတယ်ဆိုတာကိုမြင်ရသလိုပဲတဲ့ဒီခန္ဓာကိုယ်ကြီးမှာအသိစိတ်တွေရှိနေတယ်ဆိုတာကိုမြင်ရတယ်ဟောဒါယုတ်နဲ့နာရှုခိုင်းလိုက်တာပဲအဲ့တော့ဇတသမင်းကြီးကိုဟောတဲ့ဝိပဿနာတရားဒီလောက်ပဲဟောတာမြတ်စွာဘုရားအဲ့လောက်ပဲဟောတာအဲ့ဒါလို့ရှုမှတ်ဆင်ញင်ခြင်းဖြင့်ညာနာတဒနာလို့ဆိုရဲဝိပဿနာဉာဏ်အမြင်นี่ဖြစ်သွားပါတယ်လို့ မြတ်စွာဘုရားရဲ့ဝိပဿနာရှိပုံဒီလောက်ပဲဟောထားတာသူကတခြားသုတ်တန်တွေမှာကြတော့သတုမဟာဗုဒ္ဓကောဆိုတာ ਨੇ ပတ်သက်ပြီးတော့မဟာသရိပ္ပဏသုတ်မှာကြတော့ဓာတ်ကြီးလေးပါးကိုအထုတလီအကျဉ်းဆုံးနည်းနဲ့ရှုမှတ်ပုံကိုမြတ်စွာဘုရားဟောထားတယ်အဲ့ကြ လူရဲ့အနေထားရှိနေတဲ့အတိုင်းဥမာမဲလန်သွားရင်သွားနေတဲ့အတိုင်းထိုင်းနေရင်ထိုင်းနေတဲ့အတိုင်းလျှောင်းရင်လျှောင်းနေတဲ့အတိုင်းမတရရင်မတရနေတဲ့အတိုင်းပဲခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီးလေးပါးကို ရှုစင်ကြရမယ်အရှိတိုင်ယထာထိတံယထာပဏိဟိတံဆိုပြီးဓာတုသောပစ္စဝခတိအရှိတိုင်ပဲဓာတ်သဘောနဲ့ဆင်ញင်စဉ်းစားကြည့် ဒီထဲမှာငါဆိုတာမပါဘူးငါဟာဆိုတာလည်းမပါသေးရဘူးတဘာဝတရားတက်တက်အဖြစ်ကိုနော်ဒီခန္ဓာကိုယ်ကြီးမှာ အတုံးခဲသဘောတွေရှိတယ်အရေးသဘောတွေရှိတယ်အပူအေးသဘောတွေရှိတယ်လေသဘောတွေရှိတယ်ဒါလွဲလို့ဘာမှမရှိဘူးနော် လူရဲလျှောက်ပြီးနာမည်ပေးထားတာဒါကောင်းတာခြေလက်ဆိုနာမည်ပေးထားအလုံးပေါင်းလိုက်ရင်အတုံးခဲရဲ့အရေးရဲ့အပူအေးရဲ့လေးရဲ့ဒီလေးခုပဲရှိတယ်အဲ့တော့ပထဝီရောဒေသဝါရောဒီတက်ကြီးလေးပါးကိုအချင်းဆုံးရှုလိုက်တာအဲ့ဒီမာသရိဝိရဏသုတ်ပါမြတ်စွာဘုရားခန္ဓာကိုယ်အာယုစိုက်ပြီးတော့ဓာတ်လေးပါးကိုအခုလိုအချင်းဆုံးရှုပါတဲ့ ဘလောက်ထိအောင်ရှုရမရုံလို့ဆိုတဲ့အခါမှာမြတ်စွာဘုရားဥပမာပေးထားတယ်နွားသားသမားတယောက်ဟာနွားတစ်ကောင်ကိုတတ်ပြီးတော့တစ်ကောင်လုံးဖြက်ဖြက်ပြီးအမဲဖော်လိုက်တယ်အမဲဖော်ပြီးအမဲစေးပို့လိုက်တယ်အမဲစေးပို့လိုက်တဲ့အခါမှာသူဟာသူ့ရင်ထဲမှာနွားရောက်နေတယ်လို့မသိတော့ဘူး အမဲစေးရောက်သွားတဲ့အခါဘာဖြစ်တော့ငါအမဲသားရောက်နေတယ်အသားရောက်နေလို့ပဲသိတော့တယ်တတ်တုံးကတော့နွားတတ်နေတယ်နွားတတ်တယ်နွားကိုဖြတ်တယ်နွားတရေခွာနေတယ်နွားရိုးတွေဖဲနေတယ်အဲ့တော့ကနွားဆိုတဲ့အမှတ်တင်ညာမပြောက်သေးဘူးဆေးရောက်သွားလို့အမဲသားပုံနဲ့ရောက်သွားတဲ့အခါကျတော့ तू နွားဆိုတာမရှိတော့ तू ကောင်းတယ် အမဲသားပဲဒါကတော့အသားဒါကတော့အယွတ်ဒါကဘာညာအဲ့လိုတော့ခွဲရင်ခွဲမှာပေါ့နော်နွားဆိုတာမရှိတော့အဲ့ဒါလိုပဲထွက်ကြည့်လေးပါဆင်ញင်တဲ့အခါမှာငါဆိုတာပျောက်သွားရမယ်ငါဆိုတာပျောက်သွားရမယ်ဒီထွက်ကြည့်လေးပါပဲရှိတယ်ဆိုတာကိုလူတိုင်းကကိုယ့်ကိုငါဆိုတဲ့ဆွဲရမတမပြင်းထန်တယ်မပျောက်ဘူး ငါငါဟာဆိုတာနှစ်ခုပျောက်သွားပြီတော့ထကြီးလေးပါတက်တက်တာဖြစ်တယ်ဆိုတာမြင်သိထီအောင်ပွားရမယ်ပွားတယ်ဆိုတာအချိန်ချင်းထပ်ထပ်စဉ်းစားတာကိုပြောတာပါဇက်ကဆိုးနေရမှာမဟုတ်ဘူးအပြန်ပြန်လှန်လှန်စိတ်နဲ့အသိဉာဏ်နဲ့ကြည့်နေရမှာဆင်ခြင်နေရမှာဖြစ်တယ်တော့ပြင်းလို့တော့မရဘူးတဏှာကြီးလည်းပြီးမှာမဟုတ်ဘူးနှစ်နာရီလည်းပြီးမှာမဟုတ်ဘူးတနေ့ကုန်ဆင်ခြင်ရမှာ ဘာပြောက်အောင်ဆင်ញင်ရမလို့ဆိုငါပြောက်သွားအောင်ဆင်ញင်ရမယ်တရဝါဆိုတာပြောက်သွားသည့်ထီအောင်ဆင်ញင်ရမယ်တဘာဝတရားတက်တဲ့အတုံးခဲကတက်တဲ့အည်တွေကတက်တဲ့အပူအည်တွေကတက်တဲ့လေကတက်တဲ့ဆိုတာကိုပြင်လာအောင်ဆင်ញင်ရမယ်ဒါဓာတုကမ္မထံဆိုတာအချင်းဆုံးကအဲ့ဒါပဲနွားဆိုတဲ့အမှတ်တင်ညာပြောက်သွားသလိုတရဝါဆိုတဲ့အမှတ်တင်ညာ တော့ပျောက်သွားစေရမယ်ပျောက်အောင်ကြည့်ရမယ်အဲ့လိုဆိုလို့အဲ့ဒါနဲ့ဒီမဲ့တမာတိတွေအားကောင်းပြီးအသိဉာဏ်တွေဖြစ်လာပြီးတော့တရားဥရသွားတဲ့ပုဂ္ဂိုလ်တွေရှိတယ်ဓာတ်ကမ္မထာဓာတုကမ္မထာနိကဓာတ်ကမ္မထာစတုဓာတုဟောဌာနဒါလေးပါးကိုပိုင်းခြားပြီးတော့အာယုပြုတဲ့ကမ္မထာဓာတုပနတိကာရဓာတ်ကိုနှလုံးသွင်းတယ်ဆို ဒီကမ္မထမ်းနဲ့အကျွတ်တရားရတဲ့ပုဂ္ဂိုလ်တွေအများကြီးပဲမဟာသရိပရဏသုတ်မှာအကျဉ်းလေးပဲဟောတယ်မြတ်စွာဘုရားတခါဟဋ္ဌိပရောပမသုတ်ကြတော့ထိတယ်နည်းနည်းကျဲတယ်လူရဲ့ခန္ဓာကိုယ်မှာပထဝီဓာတ်က20ရှိတယ်အာဘောဓာတ်က12ခုရှိတယ်တေဇောဓာတ်က4ခုရှိတယ်ဝါယောဓာတ်က6ခုရှိတယ်အလုံး42မျိုးရှိတယ် နော်အလုံး42မျိုးအဲ့ဒါနည်းနည်းထပ်ချဲ့လိုက်တာတခြားမဟုတ်ဘူးပထဝီဓာတ်နဲ့ဆိုတာစံမင်းမွေးညင်းခြေသက်လက်သက်သွားအေးအသားအကြောအယုခြေစီအညွတ်နှလုံးအသက်အမေးဖြင့်အဆုပ်ဥမာဥသိန်းစာသစ္စာဟောင်းအုံနောက်အဲ့ဒီ20ကပထဝီဓာတ်အတုံခဲတွေကြီးပဲအဲ့ဒါကိုသပင်ကနေစပြီးတော့ကြည့် ဒါပရဝိတတသက်မြတာဖြစ်တယ်ငါလည်းမဟုတ်ဘူးတရဝလည်းမဟုတ်ဘူးပရဝိတတသက်တာဖြစ်တယ်ဆိုတာကိုအကြိမ်ကြိမ်ဖမှန်ထထစိတ်ထဲမှာဆွဲသွားသည့်ထီအောင်ကြည့်ဖို့လိုတယ်ဒါတော့အဘောဓစနစ်စနစ်ခုကနောက်ကျန်တဲ့ဟာတွေ ပိဋ္ဌံတေမပုပ္ပောလောဟိတံသေရောမေရောအတုဝတခေလောတေကတိကလတ္တိကဗုဒ္ဓံစာတိจิတိจิတလိတိจิတလိပြီးသွေးချွေအစီကဲမျက်ရည်စီကြီးတန်တွေနှက်အစီကျင်ငယ်ဆိုတာအဲ့ဒါကအဘောဓစနစ်ပေါင်းလိုက်တော့32ခေါတတာ အဲ့ဒါပဲတေဇောတေဇောကို၄မျိုးခွဲလိုက်တယ်ထပ်ပြီးတော့အပူကို၄မျိုးခွဲလိုက်တယ်အဲ့ဒါကိုကိုစဉ်းစားကြည့်လိုက်ဒီ၄မျိုးတွေ့တယ်ဖြားတဲ့အခါကိုစမ်းကြည့်ရင် ပူတယ်အဲ့ဒါကိုတန်တပ္ပနာတေဇောလို့ခေါ်တယ်ဖြားတဲ့အခါပူတာတန်တပ္ပနာတေဇောကိုပြီးကူးရင်ဖြားတယ်တဲ့တတိထားပေါ့ကိုပူလား အဲ့တော့အဲ့ဒါတတ္တပနတေဇောနောက်တစ်ခုကစီရဏတေဇောဒါလူမမြင်ရဘူးလူခဏကတဖြည်းဖြည်းအိုးအိုးအိုးလာတာအဲ့ဒါစီရဏတေဇောအိုးစေတတ်တဲ့အပူလို့ပြောတာပရေတွန့်တာသူ့ကြောင့်အလကားတွန့်တာမဟုတ်ဘူးသပင်ဖြူတာလည်းသူ့ကြောင့်အလကားဖြူတာမဟုတ်ဘူးအဲ့တေဇောကြောင့်ဖြူတာနော်တေဇောရကြောင့်ဖြူတာ အဲ့ဒါကိုစီရဏဒေဇောလို့ခေါ်တယ်။ဥမင်းစေရတဲ့အပူပေါ့။အဖျားရဲ့အပူအဖျားလို့ဖြစ်တဲ့အပူဥမင်းစေရတဲ့အပူနောက်တစ်ခါကျတော့တရှနာဒေဇောလို့ခေါ်တယ်။တရှနာဒေဇောဆိုတာတခါတရံခန္ဓာကိုယ်မှာအပူတက်တာရှိတယ်။ကိုယ်ကိုပူလာတယ်ပူလာတယ်နဲ့ဖြစ်တာမျိုးရှိတယ် အိုက်တယ်ပူတယ်နဲ့ဖြစ်လာတယ်အဲ့ဒါဒသနတေသောအိုက်လိုက်တာ ပူလိုက်တာ လောင်လိုက်တာနဲ့ပြောတာနောက်တစ်ခုကတော့လူမြင်ရတဲ့အပူမဟုတ်ဘူးစားလိုက်တဲ့အစာတွေဟာကျေသွားတယ်ပါစကတေဇောလို့ခေါ်တယ်ပါစားစားပါတော့တော့ရေရလည်းခန့်သွားတယ်အစာတွေကလည်းဘလောက်ထိအောင်အပူပြင်းတယ်လဲလို့စဉ်းစားကြည့်တော့ကိုစားလိုက်တဲ့အစာတစ်ခုတွေက ခုခေတ်စကားနဲ့ပြောရင်တော့အစာအိမ်ထဲရောက်သွားရင် acid ဓာတ်ပြောကြတာပေါ့နော်ခုခေတ်စကားနဲ့ပြောတာ acid ဓာတ်အဲ့ဒီဘိုက်ထဲကအစာအိမ်ထဲက acid ဓာတ်ကသူနေရာသူပနေပဲနဲ့ပါဇက်ကထွက်လာပြီးမျက်လုံးနဲ့ဝင်မျက်စိကန်းနိုင်တယ်တဲ့ဆရာဝန်တယောက်ပြောတာအဲ့လောက်ထိအောင်ပူတယ်လို့ပြောတာ ဟုတ်တော့ဟုတ်တယ်ကြက်သားစားစားဘာရွက်တွေစားစားဘာတွေစားစားမှုန့်ညက်နေတာပဲနော်ဒါလူတိုင်းသိပါတယ်တွိုင်းလက်ထဲကြပြင်မလို့ညက်တော့အကုန်အချိန်ချင်းထောင်းထားသလိုပဲကိုညက်နေတာခွဲလို့ချလို့မရတော့အောင်ကိုညက်တော့အဲ့ဒါပါစကတေဇောလို့ခေါ်တယ်ပါစကတေဇောကတချို့ပုဂ္ဂိုလ်တွေကြတော့မြတ်တာတယ်အပူအေးမြတ်တာတယ် တချို့ပုဂ္ဂိုလ်တွေကျတော့ပါစကဒေသောလွန်တယ်လွန်တဲ့ပုဂ္ဂိုလ်တွေအစာကြီးတယ် hungry ghost အသူတို့ခေါ်တာအဲ့ဒါခဏခဏစားတယ်ခဏခဏစားရတယ်စားပါဗျာတော့ဗိုက်တွေဖောင်းလာတယ်တင်မာတွေဖောင်းလာတယ်ဝိတ်တွေတက်လာတယ်အဲဒါကြောင့်ဒီပါစကတေဇောလွန်ကဲတဲ့ပုံကိုယ်တွေဟာခန္ဓာကိုယ်ပို့ပြီးတော့ ပွားလာစေတတ်တယ်ပေါ့တရားထုတ်တဲ့အခါမှာပါစကတိဇောသိမများတဲ့ပုဂ္ဂိုလ်တွေဟာတရားပွဲတရားအထုတ်ဖို့ရတဲ့အောင်မြင်တယ်လို့ခေါ်တာပရဏိယံကတရား၅ပါးထဲမှာပါတယ်နော်ခဏခဏစားနေရင် तू ကဘယ်လိုလုပ်ဥပုသ်ဆောင်ခဏခဏစားနေလို့ရှိရင်လည်းဘယ်လိုလုပ်တရားထုတ်အဲကြောင့်မို့ hungry ghost တွေတရားထုတ်လို့သိမလွယ်ဘူး တော်ကြဆာတော်ကြဆာနဲ့ဆိုဆာတတ်တဲ့ပုဂ္ဂိုလ်တွေဒါသဘာဝဖြစ်လာတာပြောလို့တော့မရဘူးရဟန်းတော်တွေထဲမှာဆိုလို့ရှိရင်ဟိုစန္ဒကုသပိတ်ကိုတက်ပြီးတော့ယူတဲ့ရှင်ပိန်နောလပါရတော်ကသူကအစာအိမ်ခဏလို့ဝါမိကောင်းမှုရတယ်သူတပိတ်ကြီးအကြီးကြီး အဲ့သွေးထဲပါတဲ့ဆုံးနေအကုန်စားတာတဖြည်းဖြည်းကျမသူနည်းနည်းအစာတဖြည်းဖြည်းယော့သွားတာအစာပရမအစာတားကြည့်တယ်ဒါမို့သူ့ကိုခွင့်ပြုထားတာသွေးကြီးကြီးကြီးအခုဗမာပြည်ကဟိုလောက်တော့မကြည်တော့ပါဘူးမနုဟာဖះကသွေးကြီးတော့တော့ကြီးပါတော့မဟုတ်အဲ့ဒါလို့အစာကြီးလို့ အစာကြည့်တဲ့ပုံကိုယ်တွေလည်းလောကမှာရှိတာရှိပါတယ်ဒါကြောင့်မို့တရားထုတ်တဲ့ကမှာမြတ်တာတဲ့ဝါမိရှိရမယ်တဲ့မမြတ်တာတဲ့ဝါမိဝါမိညံ့နေတဲ့ပုဂ္ဂိုလ်လည်းယောဂဖြစ်တယ်ဝါမိထက်လွန်အကြည့်ရင်လည်းယောဂဖြစ်တယ်ကျမရေးကောင်းမှုအတွက်ကဝါမိကမြတ်တာရမယ်လို့ဆိုလိုတယ်ပရဏိယံကတရား၅ပါးထဲမှာဝါမိမြတ်တတ်ဖို့ဆိုတာလေးရတယ် အောင်မြင်မှုအတွက်အင်္ဂါရတစ်ခုပဲအဲ့လိုဆိုတယ်အဲ့တော့တန်လေးပါကမ္မထံကိုမဟာသရိပ္ပဏသုတ်မှလို့ပဲတန်လေးပါတင် ရှုလို့လည်းရတယ်မဟာဟဋ္ဌိပရောပမသုတ်မှလာသလိုပထဝီတန်20အာဘောဓ12ပါတိဇောဓ4မျိုး နောက်တစ်ခါဝါယောကြတော့6မျိုးရှိတယ်ဝါယော6မျိုးကလွယ်ပါတယ်ထွက်လေဝင်လေကတစ်ခုနှာခေါင်းကရှူရှိုက်နေတဲ့လေကတစ်ခုနော်နောက်တည်းမှာဖိုက်ထဲမှာတကုတ်ကုတ်မြည်တဲ့လေကတစ်ခုဥထဲမှာရှိတဲ့လေကတစ်ခုနောက်အင်္ဂါကြီးကလက်ပတ်သွေးတွေလက်ပတ်နေတာလည်းပဲလေကြောင့် လဲပတ်တယ်လို့ဆိုတယ်သွေးတွေခန္ဓာကိုယ်အနှံ့သွေးလဲပတ်နေတာလည်းပဲလေကြောင့်လဲပတ်တာဖြစ်တယ်နောက်တစ်ခုကပါဇက်ကနေပြီးတော့အေးလို့ထွက်လာတဲ့လေအထက်ဆန်တဲ့လေအောက်ဆုံးတဲ့လေဟုတ်လားအထက်ဆန်တဲ့လေအောက်ဆုံးတဲ့လေဥထဲမှာရှိတဲ့လေဥအပြင်မှာရှိတဲ့လေ အင်္ဂါကြီးငယ်ကိုသွေးလက်ပတ်စေတဲ့လေးရဲ့ဒီလေးတွေကိုလေး6မျိုးနော်ထွက်လေထွက်လေဝင်လေအထက်တက်တဲ့လေအောက်ဆုံးတဲ့လေဝမ်းပိုက်ထဲမှာတီးနေတဲ့လေ ဥထဲမှာရှိတဲ့လေအင်္ဂါကြီးငယ်ကိုလျှောက်တဲ့လေထွက်လေဝင်လေအသက်ရှူတဲ့လေပေါ့အဲ့ဒီ6ခုအဲ့ဒါဝါရဒ6ပါ အလုံးပေါင်းတဲ့အခါကျတော့42မျိုးအဲ့ဒါမဟာရိဟရိပရောပမတော့ကြတော့ဓာတုကမ္မထံကိုအဲ့ဒီ42မျိုးနဲ့ရှုပွားတာပဲဖြစ်တယ် အဲ့ဒီကမ္မထန်တွေပွားလို့ရှိရင်သူ့ရဲ့တရမှာတရဝါဆိုတဲ့အမှတ်ညာပျောက်သိထီအောင်ပွားရမယ်ပွားလိုက်တဲ့အခါမှာတမာရီစွာတွေတက်လာမယ်တမာရီစွာတွေတက်လာပြီးတော့ဝိပဿနာဉာဏ်စဉ်နေတက်လာမယ်ဝိပဿနာဉာဏ်စဉ်နေတက်လာပြီးနောက်ဆုံးမှာရှုံးတဲ့ဓမ္မသင်္ခါရတွေပေါ်မှာညီးခွေးတဲ့စိတ်တွေပေါ်လာမယ်တို့မြောက်ခြင်းတဲ့စိတ်တွေပေါ်လာမယ် နောက်ဆုံးမှာတွေ့တာမှုတွေကကင်းလွတ်သွားပြီးတော့တရားတို့တရားမြတ်ရရှိသွားနိုင်တယ်အဲ့တော့ဒီတာမညဝလတုတ်မှာဟောတာကတော့ခုနအကျဉ်းလေးပဲဟောတာ ဖြစ်တယ်ပေါ့ရှုံးတဲ့နံကွဲယုံလေးပဲဟောတာအဲ့ဒါလေးဒီပင်နေမဲ့တကယ်နှလုံးသွင်းမယ်ဆိုရင်ဓမ္မတန်ဖို့ရှိပါတယ်ဇာတတမင်းကြီးကို ဟောတဲ့အတိုင်းပဲငါရဲ့ခန္ဓာကိုယ်ကြီးဟာရုပ်တရားတွေရှိတယ် ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတာဖြစ်တယ်နော်မိဘရဲ့သွေးသားပေါ်မှာမိပြီးတော့ဖြစ်ရတာအစာအာဟာရတွေစားပြီးတော့ကြီးလာတာဖြစ်တယ်မမြဲတဲ့သဘောအနန္တတိဖြောက်ပေးနေရတဲ့သဘောနှိမ့်နယ်ပေးရတဲ့သဘောပျက်စီးယိုယွင်းတတ်တဲ့သဘောရှိတယ်အဲ့ဒီယုတ်တရားကြီးပေါ်မှာ အသိစိတ်လေးဟာတည်ရှိနေတယ်လို့ဟောယုံနဲ့နာအဲ့ဒီနှစ်ခုဒီလိုဒါလေးပဲပြန်လာလာဆင်ញင်လို့ရှိရင်ဒါဝိပဿနာဉာဏ်ဖြစ်လာတယ်ယုံနဲ့နာကွဲလာတယ်တရဝဆိုတဲ့အတွေ့ဟာပျောက်သွားနိုင်တယ်တရဝဆိုတဲ့အမှတ်တင်ညာပျောက်သွားပြီးတော့တရားဓမ္မတက်တက်တာဖြစ်တယ်ဆိုတဲ့အမြင်မျိုးကိုမြင်လာပြီဆိုလို့ရှိရင်တော့စိတ်ဓာတ်ဟာတဖြည်းဖြည်းတန့်စင်လာပြီးတော့မင်္ဂန်တဲ့ဉာဏ်မြင့်လေးရောက်ပြီးနောက်ဆုံးမှာ မဖို့ထီအောင်ရောက်ရှိသွားနိုင်ပါတယ်။ဒါကြောင့်အဇဒတမင်းအားမြတ်စွာဘုရားဟောချတဲ့ဝိပဿနာတရားကိုယခုလိုနိုင်ယူမှတ်သားပြီးတော့မိမိတို့ကိုယ်တိုင်လက်တွေ့ဆင်ញင်သုံးသပ်ကြည့်ခြင်းအပြင်ရရှိလာမဲ့အကျိုးတရားကိုလည်းပဲကိုယ်တိုင်သိရှိကြမှာဖြစ်လို့ဒီတရားဓမ္မကိုနိုင်ယူမှတ်သားကြတဲ့တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့အနေနဲ့ဝိပဿနာတရားအလွယ်ဆုံးနည်းနဲ့ တတိပဒံမှာလာတဲ့တက္ကမထံမဟာတိပဒေမသုံးမှာလာတဲ့တက္ကမထံတို့ရှုပွားခြင်းအပြင်မိမိတို့ရင်ထဲနှလုံးထဲမှာဆွဲကပ်နေတဲ့လောဘဆိုတဲ့အညစ်အကြေးဒေါသဆိုတဲ့အညစ်အကြေးမောဟတွေမာမနာတွေအိဒ္ဓမစ္စည်းရတွေစတဲ့ကိရိတာအညစ်အကြေးတွေဖယ်ရှားတွန်းလှန်ပြီးတန့်စင်မွန်မြတ်တဲ့လွတ်မြောက်တဲ့စိတ်ဓာတ်ကိုရှားရှိနိုင်ကြမှာဖြစ်တယ်တန့်စင်မွန်မြတ် ဖြူစင်တန်ရှင်းတဲ့လွတ်မြောက်တဲ့စိတ်ရမှသာလေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာဖြစ်တယ်လို့ကိုစီကိုစီမှတ်သားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ